ဒီနေ့ကဘုရားများတရားသိကြပြီးမှဒုက္ခနှမျိုးဆန္ဒနှမျိုးကိုရှင်းလင်းသိကြပါမယ်အားလုံးဝိဓိတသုခနဲ့အဝိဓိတသုခဒီနေ့သံတိသုခဝိဓိတသုခဆိုတာအယုကော6ပါးနဲ့တွေ့ထိရရှိတဲ့ဆန္ဒကို ဝိရိယသုခလို့ခေါ်ရတယ်။အယုံ၆ပါးနဲ့မထိတွေ့ရပဲအေးငြိတဲ့ချမ်းသာကိုအဝိရိယသုခဒီနည်းသံတိသုခလို့ခေါ်ရတယ်။အဲဒီလူတွေကဝိရိယသုခဆိုတာလူအများကြီးစိတ်တဲ့အမြင်ကောင်းမှုနဲ့ အရှင်ကောင်းအတန်ကောင်းအနံကောင်းအရသာကောင်းအရှိတွေကောင်းစိတ်ကူးရရအာယုကောင်းပါအာယု၆ပါးရှိပါတယ်ကိုယ်စိတ်ကြိုက်အာယုလေးကိုတွေ့ချီသွားတဲ့အခါမျက်စိကမြင်တဲ့ခန္ဓာနှာခေါင်းရှားကိုယ်စိတ်ရာရည်နဲ့ရှားသွားတဲ့အမြင်သွားတဲ့အခါရှားသွားတဲ့အခါ နာတဲ့အခါသာတိအရာသာသာတိတဲ့အခါကြည့်တွေ့တဲ့အခါစိတ်ကူးစဉ်းစားကြံရတဲ့အခါကိုအဲဒီကိုစိတ်ကြိုက်အာရုံလုံး၆ပါးနဲ့သူ့တော်ကအလိုက်ပေါ်တယ်ကြည့်တွေ့နေပါတယ်ဖတ်စာဖတ်ချရာဝေဒနာစာကိုအာရုံ၆ပါးနဲ့ဆင်တော်ရမှာစိတ်နဲ့ပေါင်းစုံတာပေါ့အဲဒါဖတ်စာခေါ်ပါတယ် ရရှိပါအိုင်ကောင်းအမြင်ကောင်းဒီပါရင်ကောင်းနဲ့မျက်စိမှာစိတ်နဲ့ဆုံကြည့်ရပါလေနောက်မှာအာရွှေတဲ့အပန်းလေးနဲ့စိတ်နဲ့ဆုံကြည့်တာနှာခေါင်းမှာသိကြပွင့်တဲ့အနံ့စိတ်နဲ့ဆုံကြည့်တာရှားပေါ်မှာ သူရှင်သဗ္ဗအနာခရတာ၆ပါးနဲ့တရားသာဒီစိတ်ကလေးတွေနဲ့ဆုံကြည့်တာကိုကြည့်တော့ဟာကောင်းတဲ့အတွေ့အကြုံတွေပေါ့လေလူလူသူတဲ့ပုဂ္ဂိုလ်ကလူလူသူတွေအတွေ့အကြုံတွေပေါ့လေအေးတဲ့ပုဂ္ဂိုလ်ကလည်းအေးအတွေ့အကြုံတွေကျဉ္ဇတနာစိတ်တဲ့ပုဂ္ဂိုလ်ကကျဉ္ဇတနာအတွေ့အကြုံတွေလူလူဖတ်ဖတ်အတွေ့အကြုံတွေကလူလူဖတ်ဖတ်အတွေ့အကြုံတွေ လှုပ်လှုပ်ရှားရှားတောင်းလောက်ခြင်းမျိုးလေးတွေပေါ့လေစသည်အဲဒီစိတ်စိတ်အတွေ့ပေါ့လေအဲဒါလေးတွေကာယပဒနာဘာဝလေးစိတ်နဲ့ဆုံတွေ့တာဖူမာခြင်းရှိသေးတာနာပါဓမ္မနောတော်ကခေါ်တဲ့ဘုံစိတ်အစဉ်ကြီးပါဒီနေ့ဟာရရောက်ရှိရောက်တာ စိတ်ကူးရရအာယုံနဲ့စိတ်ကူးသိဖို့စုံကြည့်ရပါလေအဲဒီစုံကြည့်တဲ့သဘောကိုပါဠိလိုဖတ်စာလို့ခေါ်ပါတယ်သတ်တာဖတ်တာပြည့်စရာဝေဒနာဆိုတာအဲဒီလိုစုံကြည့်ပြီဆိုလို့ရှိရင်ကောင်းတဲ့အာယုံလေးတွေနဲ့စိတ်နဲ့ဆံရတော်ရပါစုံကြည့်တော့ထိကြတွေ့ကြတော့တသဘောအချင်းတိုက်ခိုင်ရတော့ ရှိလို့ကောင်းလိုက်တာမြင်လို့ကောင်းလိုက်တာဆိုတာပေါ့ရှိလို့ဘဝနိုင်ဖို့ဆိုတာကောင်းတဲ့ခံစားမှုလေးဖြစ်တယ်။တာကျွေးတဲ့သားလေးတွေနားထောင်တဲ့အခါမှာလည်းနားထောင်လို့ကောင်းလိုက်တာကိုယ်စိတ်ဝင်စားတဲ့လူရဲ့ပြောတာဆိုတာဒီသားလေးတွေဒီသားလေးတွေကြားပြီးလို့ရှိတယ်သဘောခွင့်သဘောကျရတာ။အင်းသင်ပြတဲ့အနန္တလေးရိုးရိုးပန်းလာရိုးမွေးလား ကိုယ်စိတ်ကြိုက်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့အနတ်ဒါလေးကိုဝေါ်ကြကြောက်နေဆန္ဒရစကိုယ်စိတ်ကြိုက်ရတာလေးစားကြရတယ်ဆိုရင်လည်းဆန္ဒလေးပဲအရှိတွေ့ဆန္ဒအရှိတွေ့နဲ့သက်ရှိဘုံမှာအရှိတွေ့အရှိတွေ့ရကြောက်နေတာဆန္ဒလေးပါစိတ်ကူးကောင်းတဲ့ပုဂ္ဂိုလ်ကလည်းစိတ်ကူးရရအာယုံနဲ့စိတ်နှလုံးမှာသွားပြီးတော့တဏှာကြောက်တွေမှာသွားပြီးတော့ခြုံကြည့်နေလို့ရှိရင် စိတ်ကူးထဲမှာနေမျောပြီးတော့ပြောနေတာပါလေ။အဲဒီလိုချမ်းသာမျိုးကိုပါဠိလိုဝိတုကျသုခလို့ခေါ်ပါတယ်။ဘုမာလိုကတော့အာယုံကောင်း၆ပါးနဲ့ရှိတဲ့ရရှိတဲ့ချမ်းသာတဲ့ချမ်းသာလူတွေကြိုက်ရတာအဲဒီချမ်းသာပါပဲ။အဝိဇ္ဇာသုခဆိုတာကအဲဒီအာယုံကောင်း၆ပါးနဲ့မထိထိမထိထိရပဲနဲ့ အေးရေးတဲ့ချမ်းသာကိုအာဝိတိကသုခလို့ခေါ်ပါတယ်။အဲအာယုနဲ့ကဖြစ်ပြီးတော့ရရှိတဲ့တရားတော်မျိုးပေါ့။ဒီချမ်းနေတာပါလေ။ဒါမှလို့သူ့ကိုသတိသုခလို့တမျိုးခေါ်ထားပါတယ်။အဲဒီဒုတိယချမ်းသာကိုရိုးရိုးလောကီစိတ်စိတ်တွေမှာပြမှုမသိသေးပါဘူး။ ဖြစ်ဖြစ်ကတိတ်တဲ့အရာမျက်မှောက်ကြည့်မျက်မှောက်အားဖြင့်ကြီးကြီးထင်ရှားတဲ့နည်းမျိုးနဲ့သတိစိတ်တက်တဲ့မကြည့်နိုင်ပါဘူးမစိတ်ဖို့စိတ်မညာဖို့ညာနဲ့ကဖြစ်ဖြစ်ကတိတ်တဲ့မျက်မှောက်အားဖြင့်ကြီးကြီးကြည့်နိုင်ပါလေအရိယပုဂ္ဂိုလ်တွေကမျက်မှောက်ကြည့်နိုင်တဲ့တရားတွေပါ မန်းဆိုင်ပြီးတော့ကြည့်ပါလည်းမလွယ်ပါဘူးအနုမာနအနေနဲ့။ဘာဖြစ်လို့လဲဆိုတော့မန်းဆိုင်တယ်ဆိုတာတခုခုထောက်ဆပြီးတော့သိရတာကိုသိကြပါစေအခုယောဂီတွေနားရမှာအတန်ကြီးရောက်ရောက်ပြီးတော့နားရှိလို့ကြားရတယ်အတန်ရှိလို့ကြားရတယ်ဒါအတန်နဲ့နားကြတဲ့အခါ အပိတ်ဆိုအတားစီမရှိလို့ကြားရတယ်။နားရရောက်လာတဲ့အတားစီစိတ်ကရောက်သွားလို့မနစိကာရနှလုံးသွင်းရှိလို့ကြားရတယ်ဆိုတာပါပဲ။နားရဲ့အတားရဲ့အတားစီကျင်းမှုနှလုံးသွင်းရဒီကြောင့်လေးပါဆောင်လို့ရှိရင်ဇာတိစိတ်မဖြစ်နိုင်ဘူး။အင်းဖြစ်တော့တာပါပဲ။ အဲ့ဒီအကြောင်းလေးပါးမဆောင်ဘူးဆိုလို့ရှိရင်တော့ဇာတိစိတ်ဟာဘယ်တော့မှလုပ်ပြီးလို့မရပါဘူးမကြောက်နိုင်ပါဘူးဇာတိစိတ်ကသိတာလို့ခေါ်ရတယ်အဲ့ဒီစိတ်ကသိတာအပြင်ကြီးကြီးလို့ထင်ရှားတဲ့ကြည့်ရခြင်းတ attva တွေဟာကိုယ်ဉာဏ်နဲ့ဆောက်အဲကြည့်နိုင်ပါတယ်အခုလောလောဆယ်စိတ်ကသိတာအားဖြင့်ကြီးကြီးထင်ရှားတယ်လို့ ဟိုတော့ဟိုတော့ကလည်းပဲနားမှာအတန်ကြီးပေါ်ပေါ်လာပြီးတော့အတားရှိရှိနှလုံးသွင်းရှိလို့ကြားခဲ့ပြီဆိုတာဟိုတော့ဟာကိုလည်းပဲမှန်စွာပြီးတော့သိနေပါတယ်အဲ့ဒါလည်းအနိမလပိတာခေါ်ပါတယ်ဒါကအနိမလပိတာကသစ္စကပိတာဖြေရှားမှအနိမလပိတာရနိုင်ပါတယ်နောက်လည်းပဲနာရှိရုံပဲအတန်နဲ့လာပဲ အတားရှိရလည်းမရှိနှလုံးသွင်းလည်းရှိနေအောင်ပဲဆိုလို့ရှိရင်တော့ဇာတိစိတ်တွေဟာဆက်ဆက်ဖြစ်နေဥမယ်ဆိုတော့ဒါလည်းအနိမနဲ့စိတ်ကခေါ်ရတယ်ကုသလမှာဒီကြောက်လေးပါဆုံးလို့ရှိရင်ဇာတိရဲ့စိတ်တွေစိတ်ကစိတ်ကဖြစ်နေတယ်လို့သူတော်ဘာရဲ့တဏ္ဍာမှာလည်းပဲဒီလိုအကြောင်းယူရလို့ရှိရင်တော့ဇာတိစိတ်တွေဖြစ်နေနိုင်ဖြစ်နိုင်တယ်ဆိုတာပါလေ အဲ့ဒါလည်းအနိမလစိတ်ကခေါ်ရတယ်တို့သူမြင်တာနာနာစားတာကြည့်တာကြည့်တာကလည်းလည်းပဲသူကြောင်းနဲ့သူကျိုးနဲ့ဖြစ်နေတာလေးတွေကပစ္စည်းကစိတ်ကမျက်မှောက်ပြီးအားဖြင့်ကြီးကြီးချေချာတဲ့အနိမလစိတ်ကမှန်းဆပြီးခြင်းအားမဆတော့အာဇိကြီးကြီးချေချာတယ်ဒါရိုးရိုးပုဂ္ဂိုလ်တွေလက်လွန်ပြီးတဲ့ကိစ္စပါ ယောဂုကိုရလားမမြင်တဲ့အရာတွေရှိပါလိမ့်မယ်။အဲဒါကတော့ဩကပ္ပနာအိတ်တာလို့ခေါ်ပါတယ်။ဩကပ္ပနာသိရဆိုတာညာနဲ့ဆောက်မဖြစ်တဲ့ကိစ္စတွေယုံကြည်ဖို့တက်တဲ့နဲ့ကြီးကြီးချင်ရှားတဲ့အရာမျိုးပါ။ဥပါဒေပရာလောကနောက်ဘဝဆိုတာနောက်ဘဝလူရှိဖို့အကြောင်းတွေရှိလို့ရှိရင်လူဆက်ရှင်ဦးမယ်။ နောက်ပြည့်ပြအကြောင်းရှိလို့ရှိရင်နာနဲ့ရှင်းနိုင်တယ်။ဆံမျိုးတွေပေါ့။ဇမပြည့်ပြအကြောင်းသာအားထုတ်လို့ရှိရင်ဇမဖြစ်နိုင်တယ်။အောက်တို့ဒုတိယကြီးတွေ့လို့လို့ရှိရင်မကောင်းတဲ့ဘဝတွေရောက်နိုင်သေးတယ်ဆိုတာပါလေ။အဲဒီလိုဟာမျိုးကတော့ကိုယ်လိုလည်းမဟုတ်သေးဘူး၊သိစကားသိတာလည်းမဟုတ်သေးဘူး။အနုဘာနာလည်းပဲထောက်ဆကြည့်လို့ရလည်းပဲဒါလည်းပဲမဖြစ်နိုင်သေးဘူး။နိဗ္ဗာန်ဆိုတာမျိုးကလည်းပဲသူဒီကောင်ပဲ။ နိဗ္ဗာန်ဆိုတာခြေကတိငြိမ့်နေဆိုတာပါမညာပုံညာနဲ့ကမျက်မှောက်တွေ့သိနိုင်တယ်ဆိုတာပေါ့အဲ့ဒါမျိုးကတော့ကိုယ်မှလည်းပဲသစ္စတိကအားဖြင့်သိချပြီးကြည်ရလည်းမဟုတ်အနုမာနတိတာအားဖြင့်လည်းဆန်းစားကြည့်ရတာလည်းမဟုတ်အဲ့ဒီလိုအရာမျိုးကတော့ကိုယ်လက်လမ်းမဖြစ်ဘူးဉာဏ်လမ်းမဖြစ်ဘူး အဲ့ဒီရလမတွေ့တဲ့ကိစ္စတွေဟာအရာတွေဟာရသော်သာကမှာယုံကြည်မှုတက်တက်ရရကြည့်ရပါတယ်အခြားခြားသစ္စကဒိဋ္ဌိနိဗ္ဗာန်ဒိဋ္ဌိတွေလက်လမ်းပြီးခြေခြားခြားကြည့်ရုံရတယ်လို့မိမိလက်လမ်းပြီးဉာဏ်လမ်းပြီးအရာတွေဆိုတာရှိတယ်ဟုတ်လောက်တယ်ဆိုတာဖြစ်နိုင်တယ်ရှိတယ်ဆိုတာပါလေ ကိုရမြတ်စွာဘုရားတရားတက်တဲ့ယုံကြည်ဝိသက်တဲ့ကြီးကြီးရတဲ့ကိစ္စပါအဲဒါဩကပလစိတ်ဓာတ်လို့ခေါ်ပါတယ်တနည်းအားဖြင့်ယုံကြည်တိုက်တဲ့အရာပဲဆိုရင်အနေနဲ့ပါလက်ခံထားရတာပါညာနဲ့၆ခုလုံးရရတာအဲဒါသတိရစိတ်ဓာတ်လို့ခေါ်ပါတယ်စစ်စစ်ကတိတ်ကအနုဝါဒတိတ်အားဖြင့်ဒီဒီတတ်လာတော့လေ မခံစားရဘူးမကြုံဘူးမခံစားရဘူးလေအရသာဟိုရှင်းလင်းပြဖို့ရတိတ်တော့မလွယ်ပါဘူးဒါကိုယ်ကိုယ်ရခံစားမှုမှာပါဒီအာယုဟာဘယ်လိုဆိုတာသိနေပါရဲ့ဘုန်းကြီးဒီဘုရားဥပမာလေးတစ်ခုပြောပြရတယ်အဲ့ဒါလေးပြောပြလို့ရှိရင်ခံစားလို့ရပါတယ် ကိုတို့ကညီမနှစ်ယောက်ရှိပါတယ်ပြောတယောက်ပါညီမဖြစ်သူကအိမ်တော်အရင်ကြပြီးတော့အမကတော့အိမ်တော်မကြသေးဘူးတရက်ခါရန်ကုန်ပိုင်းညီမပြောက်ဆုံကြတော့အမဖြစ်သူကညီမကိုလေးညီမအိမ်တော်အရာတာဆိုတော့ဘယ်လိုနေလို့ကာမအရာတာဆိုတော့ဘယ်လိုနေလို့အိမ်တော်ကြရတာဟာဘယ်လိုကြည့်ရတဲ့အရာတာတွေရှိတယ်လို့ဒီလိုပြောပါတယ် ဒီတော့အိမ်တော်ကညီမကအမကိုယ်တိုင်ကျွန်မလိုအိမ်တော်ကြည့်ကြည့်ပေါ့လို့ဆိုတဲ့အိမ်တော်အရာကကာမရာကကြည့်မှာပေါ့ဒီလိုပဲပြန်ပြောပါလားအိယပုဂ္ဂိုလ်ကခံစားနိုင်တဲ့ကလားနိဗ္ဗာန်ချမ်းသာဆိုတာမျိုးကတော့ကိုယ်တိုင်ကိုယ်ကြအရိယာဖြစ်အောင်အားထုတ်ကြည့်လို့ရှိရင်အဲဒီနိဗ္ဗာန်ချမ်းသာပါလေအာဟုတိကသုခတတိသတိသုခ ကောင်းကောင်းကြီးနားလည်ပါပါပဲ။ဒီနေ့ကြီးကျင်းပြီးတော့သတ်ရှင်နဲ့ချမ်းသာတယ်။လုံးဝသတ်ရှင်နဲ့စိတ်နဲ့သာမြင်နိုင်တာဟုတ်လို့လုံးဝအပူကင်းအေးချမ်းတဲ့စိတ်နဲ့သာမြင်နေတာဟုတ်လို့စိတ်သေးကိုအပူရင်းချင်းပြီးတော့အေးချအောင်ကြည့်လို့ရပါတယ်။အခုမြင်လိုက်မှရှိသတိပြုစောင့်အစဉ်ထားကြပါ တွားခါပါကဖြစ်တဲ့အာယုံကိုဖြစ်ဆဲလိုက်ပြီးတော့ရှုနေတာကျုံရတဲ့အာယုံနဲ့ဆက်ပြီးတော့မရှန်တဲ့ကိလေသာမှုရှိအောင်မျက်စံနဲ့တွေ့လို့ရှိရင်လည်းမျက်မှုကိုရှိအောင်ထိချပေါ်လာတဲ့အာယုံရဲ့သဘောခံကိုကျုံနာနေနဲ့ကြောင်းကျိုးနေနဲ့အမျက်စိရဲ့သဘောပဲဆိုတဲ့အရေးနဲ့ဖြည့်ရဆောင်ဖို့ရှိတဲ့စိတ်ရှိတဲ့စိတ်ရှင်းလင်းတတ်တာဆိုပြီး မရှိဘူးဆိုလို့ရှိရင်လက်ချံလည်းကြည့်ရမယ်ရက်ချံလည်းကြည့်ရမယ်ခေချပေါ်တဲ့အာရုံသဘောမှကိုကြည့်အောင်မရှိဘူးဆိုလို့ရှိရင်ကိုယ်ကိုမှမပြတ်သားဘူးဖြစ်မယ်ဒီနေ့အမှန်မသိဘူးလည်းအဲအတိမားမှုပေါ်လေဝိဇ္ဇာဖြစ်တယ်ပေါ့အဲ့ဒါကြီးကပူလောင်နေတာပဲအဲ့ဒါကြီးကဆင်းရဲတွေပဲအရင်ကြီးတွေပဲအဲ့ဒီပူလောင်ခြင်းအရင်ကြီးတွေကျဲအောင်ပြုလုပ်နေရတာပဲ ချိန်လိုက်ချိန်ပဲကျော်ပြီးလို့ရတာပဲဒါကြီးလုံးတော့တော်တော်လေးအသားကျအချိန်ရအားကြည့်သွားပြီဆိုလို့ရှိရင်နောက်ဆုံးစိုက်ရှင်းတဲ့စိတ်ကလေးတစ်သုတ်နောက်နှစ်သုတ်သုံးသုတ်ဆက်ပြီးတော့ဖြစ်တော့တာပဲမစိတ်ကိုစိတ်ဆိုတာအဲ့ဒီစိတ်ကလေးကလုံးဝဆက်ရှင်းပါတယ်အဲ့လုံးဝဆက်ရှင်းတဲ့စိတ်နဲ့က အဝိဒိတသုခကိုလည်းသတိသုခကိုဉာဏ်ပေါက်သိသိနိုင်ပါတယ်။ဒါကလည်းအိမ်တော်ပြုတဲ့ဉာဏ်မပြောက်ကအိမ်တော်ပြုတဲ့ဉာဏ်မပြောက်ကိုရတာမြည်တဲ့အခါမှာသမာဓိကိုလည်းအိမ်တော်ပြုကြည့်ပါတဲ့ဒီမှာပေါ်ရတာ။ဒါအာထုကြည့်ပါအာထုကြည့်ဒီဟာသိပါပါလား။ကျန်ကံမှာ နိဗ္ဗာန်ကိုလွယ်လွယ်လေးပြထားတာရှိပါတယ်။သဗ္ဗဒုက္ခပမောဇနာနိဗ္ဗာန်လည်းပြထားပါတယ်။သဗ္ဗကအလုံးစုံဒုက္ခကဆင်းရဲပမောဇနာဆိုတာလွတ်မြောက်ရာကိုလွတ်မြောက်ခြင်းရှင်းဖန်တယ်မြတ်လွတ်မြောက်ရာရှင်းဖန်တယ်မြတ်လွတ်မြောက်ခြင်းဒီလိုပဲဆိုနေပါတယ်ရှင်းဖန်ရာဤ လွတ်ရောက်ရာဟာနိဗ္ဗာန်ပဲတဲ့ဆင်းရဲဆိုတာလည်းနားလည်ဖို့လိုပါတယ်ဆင်းရဲဆိုတာပါဠိလိုဒုက္ခအဲဒီဒုက္ခကသုံးမျိုးရှိပါတယ်ဒုက္ခဒုက္ခဝိပရိနာမဒုက္ခနဲ့သင်္ခါရဒုက္ခဆိုတာသုံးမျိုးရှိပါတယ်ဒုက္ခဒုက္ခဆိုတာ အတိတ်ပဲသူဆရာစကားနှလုံးထပ်သုံးထားတော့အလွတ်လောက်ရှင်းရလို့ဆိုပါတယ်ကိုယ်ထဲမှာအတူတူတွေနဲ့တွေ့တဲ့အခါစိတ်ကိုနေဆုံးခံခဲ့တာပဲစိတ်ထဲမှာလည်းမကောင်းတဲ့အာရုံတွေနဲ့သွားဆုံကြည့်လို့ရှိရင်အလွတ်အလောင်းကိုသိရှင်းရတာပဲအဲ့ဒါလို့ရှင်းရမျိုးကိုဒုက္ခဒုက္ခလို့ခေါ်ပါတယ်ရှင်းရမှာရှင်းရ အလောက်လောက်ဆင်းရဲအလောက်လောက်အနေအနေဆိုးခံခဲ့ပါလိမ့်မယ်သို့သောသူ့ကိုပြောထားတာတော့တိတိဒုက္ခဥပရိနာမဒုက္ခလည်းဒီလိုပြောပါတယ်တိတိဒုက္ခဆိုတာအတွေ့အကြုံတွေနဲ့တွေ့နေတဲ့ခါမှာတော့အလောက်လောက်ဆင်းရဲပါလေအတွေ့အကြုံတွေနဲ့လွတ်သွားတဲ့အခါမှာတော့သူကကြောက်ရပြီးတော့နေလို့ထိုင်လို့ကောင်းသွားတယ်လို့ဆိုပါတယ် သူယောဂီဒီတရားထုတ်တဲ့အခါမှာကိုယ်ထဲမှာသိဆိုးကြောင့်ကြားရရင်မကိတ်တာဆဲတာစသည်ဒါတွေနဲ့တွေ့ရတာဆင်းရဲမှဆင်းရဲပဲအဲဒီအတွေ့အကြုံကြီးကုန်သွားတဲ့အခါကျတော့ဒီလိုတိုင်ကောင်းသွားတယ်အတွေ့အကြုံနဲ့တွေ့တော့တော့ဆင်းရဲမှဆင်းရဲအတွေ့အကြုံလွတ်သွားတဲ့အခါကျတော့ဝိပရိနာမဒုက္ခကြောင်းဝဲပြီးတော့ဆန်းတာသွားတာလို့ဆိုရတယ်ဒါတော့ဝိရိဝိပရိနာမသိခဆိုတာတော့ အတွေ့ကောင်းလေးတွေနဲ့တွေ့နေတော့ဒီလိုထိုင်နေကောင်းတာပါလေ။အေးကြိုက်တဲ့ဘုရားအေးနဲ့တွေ့နေတော့နိုးနိုးကြိုက်တဲ့ဘုရားအနိုးလေးနဲ့တွေ့နေတော့ဒါမျိုးပေါ့။အဲဒီလိုကိုယ်စိတ်စိတ်အာရုံလေးနဲ့ကိုယ်ဘာပဲဖြစ်ဖြစ်စိတ်မှာပဲဖြစ်ဖြစ်ကြည့်တွေ့နေရလို့ရှိရင်အဲ့ဒီတွေ့လေးရနေလို့ရှိရင်နေတော့တိုင်တော့ရှိတယ်။ဟုတ် အဲ့ဒါဝိပရိနာမအဲခိတိစုခလို့ခေါ်ပါတယ်ခိတိစုခခိတိစုခအတွေ့ဆုံးနဲ့လွတ်သွားလို့ရှိရင်ဒီလိုပဲဆန္ဒလေးကြောက်ကြတာရှိတော့မကောင်းညာဥပိ္ပနာမဒုက္ခတဲ့ဒီလိုဆိုလို့ရှိရင်တော့ဆင်းရဲနဲ့ကျုံနေရတာကကောင်းကောင်းတုံးတုံးရှိနေမှာပါပဲထားပါတော့ သင်္ခါရဒုက္ခဆိုတာကိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်စားလိုက်ကောင်းလိုက်ငယ်လိုက်ကြွလိုက်လမ်းလိုက်စားလိုက်ယုံနာတရားတွေဟာအကြောင်းပိုက်ဆိုင်ညီညွတ်မှဖြစ်တဲ့တရားတွေဒီတရားတွေကဖြစ်ပေါ်ပြီးဖြစ်တဲ့အတိုင်းကြီးနေတယ်ကိုယ်ကဆက်ဖြစ်ခြင်းပဲလို့ဒီဖြစ်မှာဖြစ်တာကိုယ်ကမလာခြင်းပဲလို့ဒီလားနားရတာအမျိုးမျိုးအကြောင်းတွေနဲ့ပြုပြင်ခံရတယ်သူတို့ကိုသင်္ခါရဒုက္ခလို့ခေါ်တယ် ဒီတော့ကိုယ်တွေကဖြစ်ပြနေတဲ့တရားတွေဟာဒုက္ခဒုက္ခနဲ့လည်းမကင်းဘူးဝိပရိနာမသုခနဲ့လည်းမကင်းဘူးသင်္ခါရဒုက္ခနဲ့မကင်းတာတော့အများကြီးမကင်းတော့ဘူးအဲဒါကိုသဘာဝဒုက္ခဆင်းရဲမျိုးစုံလို့ခေါ်ပါတယ်အဲဒီဆင်းရဲမျိုးစုံလို့ရလုံးရောက်ရာသဘောကိုပါဠိလိုနိဗ္ဗာန်လို့ခေါ်တာပါပဲ ပြိဿံကမဲ့ပါဠိတော်မှာတော့ပြထားတာဥပ္ပါဒောသင်္ခါရအလုပ္ပါဒောနိဗ္ဗာန်လို့ပြပါတယ်ဥပ္ပါဒောဆိုတာအကြောင်းတိုက်ဆိုင်တဲ့ဖြစ်နေတဲ့ရင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်စားလိုက်ရှောင်းလိုက်ဝဲလိုက်ကြွားလိုက်နားလိုက်စားလိုက်ဆိုတာဒါတွေပေါ့ဒါတွေဟာယဉ်ကျေးကြောင်းကြီးတွေအများကြီးဖြစ်နေတာပဲအဲ့ဒါကြီးသင်္ခါရခေါ်ပါတယ်အနုပါဒနိဗ္ဗာန်ရဲ့ အဲဒီလိုသင်္ခါရတရားတွေဒီကြောင့်ကြီးတွေအဆက်မပြတ်ဖြစ်နေတာဖြစ်ရတာလည်းမဖြစ်သေးပါဘူးပြတ်သွားတာငြိမ့်သွားတာအဲဒါမိကောင်ပါပဲဒီလိုဆိုရတယ်တနည်းအားဖြင့်ကပောဒသင်္ခါရအပောဒနိဗ္ဗာန်ပောဒဆိုတာကလည်းအတိတ်ပဲမျိုးပါပဲမြင်လိုက်စားလိုက်စတယ်ပေါ့ဒီဒီကြောင့်ကြီးတွေဖြစ်သေးလို့ဖြစ်နေတာဒါကမလို့ဘူးစိတ်ကြော်နေတော့လည်းပဲဘုံစိတ်တွေ ကိုယ်စိတ်နဲ့ဆိုင်တဲ့စေတသိက်တွေရုပ်တွေဖြစ်နေတာပါပဲနားတယ်အားတယ်မရှိပါဘူးအမြဲကကြလာတဲ့ရေဟာစီကြောင်းကအမြဲတည်းရှိနေတယ်ပဲရောင်းနေအောင်ဆုံးသိပြီးတော့ရေတိတွေပဲအသိစိတ်လာနေရှိတဲ့နောက်နဲ့ဟာသဘောတူဖြစ်အဲ့ဒါဒီပါဠိတော်လို့ဆိုတော့ကုဏသင်္ခါရတရားတွေပါအကြောင်းတိုက်ဆိုင်ဖြစ်ပေါ်လာတဲ့သင်္ခါရတရားတွေအဘုဒ္ဓနိဗ္ဗာန်လားတဲ့ မဖြစ်သေးပါဘူးစီကြောင်းရက်သွားရင်ရုပ်လံစီကြောင်းရင်တော့စီကြောင်းမဖြစ်တော့ဘူးလေရက်သွားရင်ဟာအဲ့ဒါအရေးတနိဗ္ဗာန်ပါပဲရက်သွားတာနိဗ္ဗာန်ဆိုတော့ရက်သွားတာချမ်းသာဆိုတော့မရသေးနဲ့မပြတ်ဖြစ်နေတာဟာရှင်ရဲ့ဆိုလိုရရောက်တာပေါ့မငြိမ်းဘူးပေါ့မငြိမ်းဘူးဆိုပူလုံးကိုရှင်ရဲ့ရှင်ရဲ့လို့ဆိုလိုရရောက်တာပါအဲ့ဒါရှင်းရှင်းပြတာလည်းရှိပါလား ဝတ္တသင်္ခါရအရာဒီစည်းကြောင်းကြီးနဲ့ဆင်းသက်ပြီးတော့ဖြစ်နေတဲ့ယုံနာသင်္ခါရတရားတွေလည်းပါသူ့အာယုံအလိုက်ကောင်းခံစားမှုဆိုးဆိုးဝါးဝါးခံစားမှုနဲ့မဆိုးကောက်ကြားခံစားမှုတွေပါတော့ပါတယ်။အင်းအဲဒီသင်္ခါရတရားတွေခံစားမှုပါတဲ့သင်္ခါရတရားတွေ အဖို့တာဆိုတာအရှိရသွားတယ်လို့ဆိုတော့ဉာဏ်မူချဝတ်သရှိတဲ့ဒီခန္ဓာတရားတွေကအရှိရသွားတာမဟုတ်ဘူးသူတို့ထဲမှာပါတဲ့ခံစားမှုတွေလည်းပဲအဲဒီလေမဖြစ်တယ်လေရပ်သွားတယ်ဆိုပါတယ်ဒီခန္ဓာတရားတွေအကုန်လုံးပေါ်နေတော့ခံစားမှုတော့ပါတော့ဒီတော့အဖြစ်တွေရပ်သွားတယ်ဆိုလို့ရှိရင်ခံစားမှုမရှိဘူးဆိုတဲ့အတိပဲပေါ့ ကောင်းခံစားမှုလည်းမရှိဘူးဉာဏ်နဲ့လည်းခံစားမှုကသို့ခံစားမှုလည်းမရှိဘူးမသို့အကောင်အတုကမရှိတာခေါ်တဲ့ရှားခံစားမှုလည်းမရှိဘူးဆိုတာအဝိဇ္ဇာသုခဆိုတာအဲ့ဒါသိချပါတယ်အဲ့ဒီလိုခံစားမှုမပါတဲ့ချမ်းသာမျိုးဟာပုံပြီးတော့ကောင်းတယ်ဆိုတာဉာဏ်မြင်တဲ့ပုရုษရှင်ရဲ့အနေနဲ့ကတော့ ခံစားမှုပါတဲ့ချမ်းသာတာတကယ်ချမ်းသာလို့ဆိုတော့ဒီဘက်ပြန်လို့အရိယာရဲ့အမြင်ကတော့ခံစားမှုမပါတဲ့ချမ်းသာမျိုးမှတကယ်ချမ်းသာသတိဒုက္ခလို့ဒီလိုယူဆပါတယ်။ယောဂီကဆက်ရတဲ့ယူဆပါတယ်။ဒါနဲ့ဆက်ပြီးတော့ဘုရားလက်ထက်တော်ကာလကဥဒ္ဒါယီခေါ်တဲ့ဟာကြီးတော်ကရှင်သာရိပုတ္တရာတရားဟောနေတော့မိဘထုတ်ဖူးပါတယ်။ နိဗ္ဗာန်သုခနိဗ္ဗာန်သုခနိဗ္ဗာန်ဟာချမ်းသာတယ်နော်နိဗ္ဗာန်ချမ်းသာတယ်နော်ဆိုတာပေါ့နော်နိဗ္ဗာန်ချမ်းသာကိုကောင်းတတ်ပြီးတော့ဟောနေတော့ပေါ့လေဆုံးရင်ငါရှင်းတယ်နိဗ္ဗာန်ချမ်းသာတယ်လို့ဆိုတယ်ခံစားမှုမပါဘူးလို့ဆိုတယ်ခံစားမှုမပါတဲ့အရာဟာချမ်းသာလို့ဆိုနိုင်မှာမလားတဲ့ တကယ်ချမ်းသာလို့ဆိုနိုင်ပါမလားဒီလိုဘုရားကိုယ်တော်ကြီးရဖြေတယ်အဲဒီခံစားမှုမရှိရင်ဒီပဲလင်ချမ်းသာပဲလို့ဖြေပါတယ်ကာမဂုဏ်ချမ်းသာဆိုတာကာမချမ်းသာဆိုတာသမိတ်တွေຢာကဖြစ်ခတ်ပြီးပါမှချမ်းသာလို့ဆိုရပါတယ် သမေတ္တရာကမပါဘူးဆိုလို့ရှိရင်မချမ်းသာပါဘူးဆင်းရဲပါပဲ။သံဃာစိတ်တဲ့ပုဂ္ဂိုလ်များဒီအဖို့အကျိုင်စီစားစားဒီမှာလို့မပါဘဲနဲ့တိုက်စားလို့မရဘူးဒီဆုစုပဲ။ပြီးတော့အလောတော်စီစားရုပ်ချက်တို့အဖို့အကျိုင်ကိုထစ်ခါပြီးတော့သာသနာအနန္တလေးရတာလေးပါလို့ထူးကြတာအဲဒီလိုမှစာလို့ဖြစ်ပါတယ်နော်။ ထိတ်ခါပြီးတော့ຢာကຢာကထိတ်ခါပြီးတော့ကောင်းတဲ့ချမ်းသာမျိုးပဲပြောတာအဲဒီຢာကထိတ်ခါရမယ်လေတိတိတိတိတက်တက်ပေါ်တယ်ဘာမှမထိတ်ခါရမယ်လေခံစားရတဲ့ချမ်းသာမှအဲတော့တကယ်ချမ်းသာဆိုတာကိုလောက်နေကြမှာຢာစိကဒုက္ခအပြစိကဒုက္ခဆိုတာကိုຢာကခတ်ပြီးຢာကခတ်ခဲ့ပြီးပါမှလောက်ခဲ့ပြီးပါမှ ကောင်းတဲ့ချမ်းသာတဲ့ရာဂမပါဘဲနဲ့ချမ်းသာကိုခွဲခြားပြီးတော့ပြောပါမယ်ဒီနေ့တော့တဏှာရှိတော့ဒီနေ့ဒါပဲရကြအောင်